ဒီနေ့2023ခုဇန်နဝါရီလ6ရက်တောက်ကြနေ့ညနေပိုင်းသဘောတရားရာပိုင်း320သဘောတရားရာပိုင်းနေနဲ့ဘုန်းကြီးတို့အသိသုံးချကျင်လံမြတ်ပဋ္ဌာန်းပိုင်း51အာရပစ္စယောအပိုင်း3ဒီနေ့ဆက်လက်သင်ကြားပို့ချပေးမှာမယ်။ရင်ဘက်ကဘုန်းကြီးတို့အာရပစ္စည်းတွေဆက်လက်ပြောနော်။ ဒီအာရပစ္စည်းကတော့ပါဠိတော်လေးပဲကြည့်မယ်နော်ယောအာရပစ္စည်းနာအာရပစ္စည်းဒီလိုဘုရားကပစ္စယနေတာပါဠိတော်မှာဟောတာယောအာရအတွက်ကပလီကတော့အာရောဟိမတကသအာရပစ္စည်းနာပစ္စယောဒီလိုဟောတယ်။ညာဆိုအာရဆိုရင်လူတွေသိများတာတော့ဒီအစာအာရပဲဒါသိများတော့ တကယ်တော့ကြဒီမှာနာအာရလည်းရှိပါတယ်အာရူပိနောအာရသံပြုတ်တကရဓမ္မနာတန်သမုဋ္ဌာနာတေရူပနာအာရပစ္စေနာပစ္စယောနာအာရပစ္စည်းလည်းနာအာရလည်းရှိတော့အဲတော့ရုပ်အာရရုပ်တရားတွေကိုအသက်ရှိအောင်ထောက်ပံ့ပေးတဲ့အစာစားတွေပဲနာအာရကြာနာတရားတွေကိုအသက်ရှိအောင်ထောက်ပံ့ပေးနေတဲ့ လူလည်းအစာစာပါရုပ်နာအစာစာပေါ့ဗျာဒါတွေကိုနန္ဒီရဲ့ရုပ်တရားကထောက်ပံ့တဲ့အစာစာကိုတော့ရုပ်တရားကိုထောက်ပံ့တဲ့အစာစာဒါတော့ဒါတော့တော်တော်များများနားလဲနန္တရားကိုသက်ရှိအောင်ဘယ်တရားတွေဘယ်ပစ္စည်းနဲ့ကျေစုပြုတယ်ဆိုဒါသိညို့လို့ထမ်းလို့တခြားလေးလာဘူးမှနားလဲပါတယ် အိမပါဠိတော်ကျင့်ကပလီကာရောအာရောအိမတာကာယတာဒီဆိုထားပြီးပြီးတော့မှမှစားတောက်နေတဲ့စားတာကိုကပလီကာရအာရလို့မခေါ်ပါဘူးယုံ28ပါးတွေမှာရှိတဲ့အာရဩဇာယုံဆိုတာရှိတော့ဘူးအဲ့ဒီဩဇာယုံကကပလီကာရအာရဖြစ်ပါတယ်ဒီဩဇာယုံကလည်းကမ္မဇဝောဇာစေတဇဝောဇာဥဒဇဝောဇာအာရဝောဇာဆို ၄မျိုးရှိတော့ဒီဩဇာ၄မျိုးကိုစတုသမုဋ္ဌာနိကဩဇာစတုဇာဩဇာလို့ခေါ်ပါတယ်အဲယုတ်ဟာဒီစတုသမုဋ္ဌာနိကယုတ်ဆိုတာရှိယုတ်မှာလည်းစတုစတုသမုဋ္ဌာနိကယုတ်ဆိုတာရှိတော့ယုတ်ကဒီကံစိတ်ဥဒုအာရအကြောင်းတရား၄ပါးကြောင့်ဖြစ်တယ်အခုစတုဇာဩဇာကလည်းဒီကံစေဥဒ္ဓအာရအကြောင်းပဲဖြစ်တာပဲ အဲ့လိုမှတ်ထားရောနည်းနည်းလေးဒီသိညိုနည်းနည်းလေးပြန်ပြောမယ်နော်အဲ့ဒီမှာ ကမ္မဇဩဇာကိုနားလည်အောင်သိညိုရုပ်ပိုင်းကိုနည်းနည်းလေးလာသိညိုရုပ်ပိုင်းကြောင့်ဘုန်းကြီးတို့ဒီမှာဘာတွေပြောတော့လဲကမ္မဇကလပနစီရှိတဲ့ဘာညာပေါ့ရုပ်ပိုင်းအဲ့ဒါသွားကြည့်မှနားလည်နော် တင်ညူရုပ်ပိုင်းမှာ ကမ္မဇကလကိုစီရှိတယ်ဆိုတာပြော ကမ္မဇကလကိုစီကသကုတ္တကလသောတာတတကလခန္ဓာတတကလစေဝတတကလကာယတတကလမြို့သားဆိုပုံမှာတတကလမြို့သမီးဆိုဣတိပါတတကလဝုဒုတတကလစီဒနောကလကလကမ္မဇကလကိုစီရှိတယ် မစကုကဓာတကလဆို စကုနဲ့တူဖြစ်တယ်စကုနဲ့တူပြရုပ်စကုစကုဓာတကလခေါ်တာမှာရုပ်တရားတစ်ခုတစ်ခုစီမနေနိုင်ပါအနည်းဆုံးတော့ဆို6ခုလောက်ပေါင်းစုပြီးနေပါတယ်အဲ့ဒါတွေကဘာလဲဆိုတော့ခွင်တို့ဓာကြီး၄ပါးပေါ့ဗျာဓာကြီး၄ပါးကဘယ်အရာဝတ္ထုမှာသက်ရှိပဲဖြစ်တတ်မဲ့ပဲဖြစ်အရာဝတ္ထုဓာကြီး၄ပါးရှိတာ တတိကြီး၄ပါးမှာဓာတ်ကြီး၄ပါးနဲ့ဒီပါးတွေရှိနိုင်သေးတယ်ဆိုဝဏယုတ်အစင်းယုတ်လည်းရှိနိုင်တယ်ကန္နာယုတ်ဒါလည်းရှိနိုင်တယ်ယတအာရဇာယုတ်ဩဇာဒီယုတ်၄ပါးပေါင်းဒါထက်ကလယုတ်လို့ခေါ်တယ်ရှေးတုန်းကဆရာတော်များကဒီဩဇာယုတ်နဲ့ရှစ်ခုမြောက်ဖြစ်တဲ့ဩဇာထမကယုတ်လို့ဒီလိုခေါ်တာဩဇာလည်းရှစ်ခုမြောက်ဖြစ်တဲ့ယုတ် ဒီကစားဒီကမ္မဇကလထေရမှာဘုန်းကြီးတို့ဩဇာကပါနေပါတယ်ဒီလိုမှလည်းအဲတော့ကမ္မဇကလထေရမှာဩဇာပါသလိုစိတ်ဇကလထေရမှာလည်းဩဇာပါတာပဲအဲမှာစိတ်ဇကလ6စီးပေါ့နော်ဒါလည်းသိညိုပြန် ပြည့်ကြည့်ပြောတယ်စိတ်ဇကလ6စီးရပါလေလဲဆိုသုဒ္ဓတကလပြီးတော့ ကာယဝိညာတိနောကလဝစီဝိညာတိတတကလလဟုတာတိတကကလကာယဝိညာတိလဟုတာတိဒွါရတကလဝစီဝိညာတိတတလဟုတာတိတေရတကလဒါတွေကြတော့ဘုန်းကြီးတို့တင်းညိုပြန်ကြည့်မှနားလေပါတင်းညိုနားလေထားမှဘုသဘောပေါက်တော့အဲ့ဒီမှာလေဒီစိဇကလစီတဲ့မှာလေဩဇာပါတယ်ဥဇကလစီတဲ့မှာလေဩဇာပါတော့ ဥဇကုလစီက၄စီရှိတော့သုဒ္ဓတကုလတတ္တနဝကကုလလဟုဒတိတကုလတတ္တလဟုဒတိတေဒွါရတကုလ၄စီရအဲ့ဒီတည်းမှာလဲဩစာယုံတွေကမာတာနောက်ဆုံးအာရဇကုလ၂စီပေါ့အဲ့ဒီမှာသုဒ္ဓကုလလဟုဒတိဧကတတကုလနှစ်စီရအဲ့ဒီတည်းမှာလဲဩစာပါတာပဲအဲ့လိုမှတော့ဒီ အာဇကလစီချေလိုက် သူကြတော့ဘုန်းကြီးတို့ဘယ်လိုခွဲလို့ရလဲဆိုအာရမာကအစ္ဆဒအာရနဲ့ဗိဒအာရဒီလိုနှမျိုးခွဲထားတာနော်ခုနကတော့ကလစီပေါ့ဒီအာဇကလစီတဲ့မှာဩဇာပါတယ်ဒီဩဇာကဩဇာအာရပေါ့လေအာဟာရပေါ့ဒီအာရကအစ္ဆဒအာရဗိဒအာရပေါ့ဘုန်းကြီးတို့အပြင်မှာမိဝဲသုံးဆောင်စားတော့ရတာကိုဗိဒဩရ ဩဇာလို့ခေါ်တော့ခန္ခန္ဓာကိုယ်ရင်းမှာရှိတဲ့အထကလယုံမှာပါတဲ့ဩဇာကိုအစ္စတဩဇာခေါ်တော့ဒီလိုပြောချင်တော့အပြင်ဩဇာနဲ့အတွင်းဩဇာပါပဲဘိဓဩဇာဆိုအပြင်မှာအပြင်ကအစားစာမှာပါတဲ့အစီအနှစ်ပေါ့ရုပ်ကို တိုးပွားစေတာအစီနှစ်အဲ့ဒီစီနှစ်ဩဇာဟာ အာဇကလယုတ်အတွင်းမှာပြဩဇာနဲ့ပေါင်းမှအာဇကလကိုတကယ်အတွင်းမှာရှိတဲ့ယုတ်ကိုတိုးပွားစေတာဆိုပါတော့ကလေးတယောက်ပရိသန်နေတီလာပြီဟုတ်လားတတ္တဝတုတယောက်ပရိသန်နေမိခင်စားတဲ့စားစားအလလရေကြီးပရိသန်နေရောက်တဲ့ခြင်းစေဘေဒဩဇာအဘိပါဣဇဒဩဇာယုတ်ကိုဖြစ်စင်နိုင်မှာဘေဒဩဇာဣဇဒဩဇာကိုထောက်ပံ့ပေးတော့ပါ ဒီရောကပလီကာရအာရလို့ခေါ်တယ်စတုစဩဟာရဟာဩဇာဟာစေစာယုမှာပါတယ်ဩဇာကမ္မစာယုမှာပါတယ်ဩဇာဥဇာယုမှာပါတယ်ဩဇာအာဇာယုမှာပါတယ်ဩဇာအဲ့ဒီဩဇာတွေကိုရည်ရွယ်ပြီးတော့ဘုရားကကပလီကာရောအာရောဣမတကာယတအာရပစ္စိဏပစ္စယောဒီလိုမိတ်သွားတော့ကပလီကာရောအာရော ဒီဩဇာယောတဲ့ဣမတာကာယနာဤခုနကကာကမ္မဇကာယတို့စေဇာကာယသုရိဇာအာဇာကာ ခန္ဓာကိုယ်ရအထောက်ပံ့ပေးပြီးကျေစုပြုတယ်လို့ဒီလိုဟောသွားသက်ရှင်နေဆိုတာဘုန်းကြီးတို့ထင်တာက အပြင်အာဟာရစားနေဒီယိုကြီးအသက်ရှင်နေလို့လူတွေအများထင် ဘိဇာဩဇာရှိပြီမလို့ကမ္မဇရုပ်ထဲကအစ္ဆဒဩဇာကမကောင်းတော့ဘူးလက်မခံတော့ဘူးဆိုရင်လေဆေးတွေဘလို့ပဲတောက်တော့နော်ဆေးတွေဘလို့ပဲတွင်းတွင်းအာရဘလို့ပဲထက်ထက်ပျက်စီးတာသိတာပါပဲနော်ကမ္မဇဩဇာစေဇာဥရဇဩဇာအာဇာအတွင်းဩဇာအတွင်းဩဇာနဲ့ပြင်ဩဇာ ပေါင်းပြီးတော့ဗိဓာဩဇာခံယူနိုင်မှ အတွင်းဩဇာကယုတ်ကြီးကို ဖြစ်စေနိုင်တယ်ကြီးပွားစေနိုင်တယ်ဒီလိုမှတ်ထားဝင်ဒီဟာနဲ့ဒီအာရနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့အရင်ဘက်ကဆုံးမခဲ့တဲ့ဆရာသမားတွေပြောကြတဲ့နဲ့ပတ်သက်ပြီးဆက်ပြောကြသေးတော့ဘုနော်ဒီအရင်ဘက်ကပြီးပါတာက ဘယ်လိုခဏဖြစ်ပြီးသွားလဲဆိုတော့အာရသုံးဆောင်မှုရည်ရွယ်ချက်များအဲ့ဒီကြည့်မယ်နော်အောက်ဟောပြောင်းပေါက်တန်းအာရသုံးဆောင်မှုရည်ရွယ်ချက်များအဲရအဲ့ဒါလေးကြည့်မယ်အာရသုံးဆောင်ဒီအာရကိုသုံးဆောင်တဲ့ရည်ရွယ်ချက်နော်အနာကအာရဆိုတာအတွင်းဩဇာနဲ့အပြင်ဩဇာပေါင်းစုံပြီးမှဒီရုပ်ရုပ်ဖြစ်စေတယ်တော့ဘုန်းကြီးတို့ဒီအာရသုံးဆောင်မှုရည်ရွယ်ချက်ပေါ့ မဟာရကယောအာရနာအာရနှမျိုးရှိတော့နော်အဲဒီယောအာရဖြစ်နာနာအာရဆိုတော့အတ္တစေနာဝိညာဉ်ပေါ့ဗျာဒီနာအာရကိုခေါ်ပါတယ်အဲဒီနာအာရဟုတ်လားဒီနာအာရနည်းနည်းလေးခုနယောအာရနည်းနည်းပြီးတော့ပြီးတော့မှယောအာရနာအာရနည်းနည်းပြောမှာပေါ့ဗျာနာအာရဆိုတာက ခုနကပါလေဘဒ္ဒစေနာဝိညာဉ်ပေါ့ဗျာညာသောအဖြစ် အစာအစာစားတဲ့အတွက်စေစေဝိညာဉ်တဲ့သို့တော်နန္တရားအသက်ရှင်ခြင်းကတီးကြပေါ့နာအာဟာရတတ်တတ်ရှိနေခြင်းကြောင့်ဖြစ်ပါတယ်ဒါလေးခွဲခြားနားလည်ဖို့အဲဒါကြောင့်ဘုရားကအာရူပိနောအာဟာရတံပြောတကနာတောင်းနာတန်သမုဋ္ဌာနာနေရာရူပနာအာရပစ္စေနာပစ္စယောတိတမိတ်ထားတယ်ပေါ့နော်အိမ်မှာနာရမှာလည်းဖတ်တာစေနာဝိညာဉ်ဟောသုံးမျိုးခွဲတယ် အတ္တအာရရှိတယ်စေတနာအာရရှိတယ်ဝိညာဏအာရရှိတယ်ပေါ့အဲဒီမှာကြည်လိုက်ရင်ဝိညာဏအာရဝိညာဏအာရကိုစပြောရင်တော့ဝိညာဏပိစနာမရူပပရိစ္ဆတ်ပုပ္ပါပေါ့လမ်းမြောက်ကြည်လိုက်ပေါ့လာတဲ့အတိုင်းပဲနော်ဒီပဋိသန္ဓေတည်လိုက်တဲ့ခါကျတော့ပဋိသန္ဓေစိတ်လေးဖြစ်လိုက်တာပြိုင်နေယုတ်ကလတရားတခါတန်ဖြစ်တော့ဘုရုတတကလ ကာယတတကလတို့ဟုဒုတတကလတို့ဘာဝတတကလတို့ဒါရီတန်ဖြစ်ကမ္မဇာယုတ်တွေပဋိသန္ဓေတီယာနဲ့ပဋိသန္ဓေဇေဥပခိုက်တာမယ်ဒီကမ္မဇာယုတ်ဖြက်လာထိခိုက်တန်ရာဥဇာယုတ်တွေဖြက်လာအဲ့ဒါတွေကချင်းချင်းပြန်ပြန်လာလာကျေစုပြုတာပေါ့ဗျာဒါဝိညာဉ်ကြောင့်မို့နာယုတ်တွေကဖြစ်လာတာပရိသန္တိတဲ့ဝိညာဉ်ရှိမရှိမဖြစ်ဒီနာယုတ်ကလည်းဖြစ်ဒီပရိသန္တိဝိညာဉ်နဲ့ နာယောကသူကမြန်မြန်လာလာခြေစုပြုတ်တော့သာဇာတပစ္စည်းတို့အညာမြန်ပစ္စည်းတို့နေတပစ္စည်းကြအဲ့လိုနားလဲသဘောပေါက်ဒါလွယ်ပါတယ်အမရိတနေစိတ်ပြီးတော့ဗာပြည့်လားဘဝင်စိတ်ပေါ့ဒီဘဝင်စိတ်မရှိရင်လည်းပဲဝိညာဉ်စိတ်ကဘဝင်ဆိုတဲ့အိပ်ပြောင်းတွေကဘဝင်ရှိတာပေါ့ဗျာဒီဘဝင်စိတ်တာဘဝကြီးဆက်လက်ဖြစ်နေအောင်ပေါ့လေ သူကထောက်ပံ့ပြီးအရေးကြီးတာနော်ပဋိသန္ဓေစိတ်ဖြစ်ပြန်တော့မှာဘုံစိတ်ဖြစ်တယ်နော်ဒါဆိုပဋိသန္ဓေစိတ်လို့ဘုံစိတ်တွေဆိုသုတိစိတ်ဆိုတော့အတူတူပါပဲနာမည်ခေါ်ကွဲတော့အဲ့ဒီခါကျသူကအဲ့ဒီနောက်ပိုင်းကျတော့ဘာပဋိသန္ဓေရဲ့နောက်ပိုင်းကျတော့ဒီစိတ်တော့ဘုံစိတ်လို့ခေါ်သွားပြန်အဲ့တော့ပြောချင်တာတော့ဒီနန္တရားတွေတက်အသက်ရှင်သန်မှုအတွက်ရေးကြီးတာတော့ဒီဝိညာဉ်ပေါ့ဗျာ ဒိဋ္ဌာနဲ့ဝိညာဉ်စိတ်ပေါ့ဒိဋ္ဌာနဲ့စိတ်ဒိဋ္ဌာနဲ့စိတ်ဖြစ်နောက်ကဘဝင်စိတ်ဖြစ်အဲ့လိုစိတ်တွေအဆက်ဆက်ထောက်ပံ့ကျေစုပြုလိုက်တဲ့ခါကျတော့ဒီယုတ်တရားနံတရားတွေဆက်လက်ရှင်းသန်းနံတရားတွေဆက်လက်ရှင်းသန်းနေတော့ဒါကတော့ဒီပရိသတ်တို့ပါလေကြည်ရင်တော့ပုံရှင်းတော့အဲ့ဒီဒီပရိသတ်နဲ့ဝิญဉ်ချောင်းမှုနောက်က နာတရားတွေနာမဝိညာဏပစ္စယနာမရူပပေါ့ဒါကြည့်ပြီးပြောရတဲ့ကိစ္စဖတ်တာဖတ်တာကြတော့အနိဒန်နေခုနဖတ်တာဟာရစေတနာဟာရမနောသစ္စေနာရောဝိညာဏဟာရဒီလိုပြောတော့ပြိတော်သမုပ္ပါဆင်တိုင်းပြောကြည့်တော့လေခုနနောက်အဲ့ဒီရှိကိုနည်းနည်းလေးမျောကြည့်လိုက်ပေါ့ပရိသသမုပ္ပါ ဝိညာဏပစ္စယအတ္တကာရပစ္စယဝိညာဏနော်ခုနကတော့အဲဝိညာဏပစ္စယနာမရူပံကြည့်ပြီးတော့အာရသုံးပါးရှိတာဝိညာဏဟာရကြောင့်ဒီပရိသန်နေစိတ်တည်ခဲ့လို့ပရိသန်နေစိတ်ရဥပခိုက်တာမှာရုပ်တရားတွေဖြစ်တယ်အဲ့နောက်မှာဘုံရင်တွေဆက်ဖြစ်တယ်ရှေ့ကရုပ်တရားတွေသက်ရှင်တော့ကဘုံရင်တွေဆက်တက်ဆက်တက်ဖြစ်လာဒီရုပ်တရားတွေဟာအသက်ရှင်တန်ရေးအတွက် ဒီဘဝင်စိတ်တွေကနေထောက်ပံ့ပေးလိုက်တာဒီယုတ်ကအသက်16ချက်ရှိတော့စိတ်တွေကတော့ဥပတိပင်ဖြစ်တည်ပြတ်သွားတော့သူကတော့ဒါပဲအဲဒီခုနကမ္မဇယုတ်တို့ဥဇယုတ်တို့အဲဒီပထမဝင်ပရိသန္တိတော်မှာဘဝင်15ချက်16ချက်ဖြစ်တော့အဲဒီပထမဝင်စိတ်ဥပခိုက်တော်မှာစေစားယုတ်ဖြစ်ပြီဒီယုတ်ဒီဟာ16ချက်သက်ရှိဒါရီသက်ရှိဖို့အတွက်ဘာဖြစ်လဲလဲ ဒီဘဝနေရမပြတ်ဆက်ဖြစ်နေဆက်ဖြစ်မှာခုနစိတ်တွေကခုနရုပ်တွေကရှင်တန်ကြီးထွားတော့ဗောဒါကိုပြောလို့ရင်ပါဒါကြောင့်မို့ဒီပရိသန်နေဝိညာဏကလည်းအရေးကြီးတယ်အပရိသန်နေစိတ်ခိုက်တာလေးကြီးပြောဒီပရိသန်နေစိတ်တွေကလည်းဘာကြောင့်ဖြစ်တယ်လဲလို့မင်းသင်္ခါရပစ္စဝိညာဏဗောသူ့ရှိကခွန်ကြီးတို့အရင်တိတ်ဘွားကဒီပရိသန်နေမတိုင်ခင်ဒီပရိသတ်ဘုပ္ပကြီးကြီး ဒီပရိသတ်နေမတိုင်အရင်ဘဝမသေးခင်ကာလကနေပြီးတော့ဘုန်းကြီးတို့ဘာတွေလောက်ဖြာတယ်ကုသကနေလုံးမယ်အကုသကနေလုံးမယ်ကုသကနေလည်းရူပကုသအရူပကုသအဲဒီကုသတွေမျိုးမျိုးမျိုးရှိတော့ဗောနော်အဲဒီကုသမျိုးမျိုးတွေတွေက ကိုကုသိုလ်ကိုတန်နဲ့ကုသိုလ်လောက်ကြတော့တချို့ကာမောသကုသိုလ်တချို့ရူပကုသိုလ်တချို့အရူပကုသိုလ်ပေါ့ဒီကံတွေပြုလုပ်ခဲ့ကံတွေပြုလုပ်ခဲ့တော့ကိုပြုလုပ်ထားတဲ့ကံတိုင်းမှာကျိုးကြအကုသိုလ်ကံတွေပြုလုပ်တယ်အကုသိုလ်ပြုကိုပြုလုပ်ထားတဲ့ကံတိုင်းပရိသန်တွေသွားနေကြရတာပေါ့ဗျာအဲကြောင့်သင်္ခါရပစ္စဝိညာဏဆိုအဲ့ဒါကိုပြောပါတကယ်တမ်းကျဒါတွေကတော့ရှုခွင်းရှုခွင်းအနေနဲ့ပြောရရင်တော့ဇံပင်ဉ္ဇမရဇံမရရင်တော့ရှုဖို့ခက်တော့ဘာဖြစ်လို့အတိတ်ပြန်ရှုရမှာ ပရိသန်တွေတည်တဲ့ခိုက်တာဆိုလဲရှုဖို့တော်တော်ခက်တော့ဒါတွေကလည်းဇံပင်ရှင်ရတဲ့ပုဂ္ဂိုလ်တွေတကယ်ပါရမီရှိတဲ့ပုဂ္ဂိုလ်တွေဆိုလွယ်ကောင်းလွယ်မဟုတ်လို့ဆိုရင်တော့မလွယ်ဘူး။ဒါကြောင့်မို့သူကဘာပြောချင်တာလဲဆိုဒီစေတနာဆိုတာအဲ့ဒီအတိတ်တုန်းကအတိတ်ဘဝတုန်းကပြုခဲ့တဲ့ကုသိုလ်စေတနာအကုသိုလ်စေတနာပေါ့ဒီကုသိုလ်စေနာအကုသိုလ်စေနာတွေကြောင့်မို့ဒီပရိသန်တွေဝိညာဉ်ဖြစ်ခဲ့တာဒါလေးပြောချင်တော့ဗျာ။အဲ့ဒီစေနာဆိုတာနာဟာရမဖြစ်ဖက်နဲ့ ဒီဘဝမှာပရိသန်နေဆိုတာမဖြစ်နိုင်ဘူးဒါမျိုးမှတ်ထားပေါ့နောက်တစ်ခုကဘာလဲဆိုတော့ဖတ်တာဟာရအဲ့ဒါကြတဲ့ဒီမှာကြည့်လိုက်ပေါ့ဖတ်တာဟာရခုနကပိဿသမုပ္ပါတရားထဲမှာဖတ်တာဟာရဖတ်တာဖြစ်သောဝေဒနာနော်ဖတ်တာဆိုတာတော့ဒီမှာတော့သလာယနာဖြစ်တဲ့ဖတ်တော့ဆိုအကြောင်းကြည့်တော့ပရိသသမုပ္ပါတော့သလာယနာတခုတည်းဟောတာဒါတော့စသကတော့ကြည့်တော့ပိုရှင်းပါတယ် ဒွါရရဲ့အာယုံရဲ့ဝိညာဉ်ဒီသုံးမျိုးပေါင်းစုံမှာဖတ်တာဆိုတာဖြစ်တာဖတ်တာအာယုံတွေ့ထိပြီးတော့ဝေဒနာခံစားမှုတွေဖြစ်တော့ဒါဖတ်တာပြီးကြဝေဒနာပဲအဲ့ဒီဖတ်တာတွေ့ထိအာယုံနဲ့ဒွါရအာယုဝိညာဉ်ဒီသုံးမျိုးပေါင်းသုံးမျိုးပေါင်းစုံလာတဲ့ကဖတ်တာဖြစ်တယ်ဆိုတော့ရှုခွင်းရှုခွက်အနေနဲ့じゃဒါရှုလို့ရတော့ဒွါရမှာလည်းဟုတ်လားကိုယ်မှာမျက်စိနာလျာကိုယ်စိတ်ရှိမယ် အာယုံ6ပါးတွေ့ကြုံပေါင်းလာရင် တွေ့ကြုံပေါင်းစုံမိလာရင်ဝိညာဉ်6ပါးဖြစ်မှာအဲဒီဓာရ6ပါးမှာလည်းဘုန်းကြီးတို့ရှုမှတ်နေတယ်ဒီပါအာယုံ6ပါးမှာလည်းရှုမှတ်နေတယ်ဝိညာဉ်6ပါးမှာလည်းရှုမှတ်နေဒီ၃မျိုးပေါင်းစုံရင်ကြောင့်တိဏ္ဏတက္ကတိဖတ်တော်လို့ဘုရားဟောတာအဲဒီ၃မျိုးပေါင်းစုံလို့ကြောင့်ဖတ်တာဖြစ်တာအဲ့ဒီဖတ်တာအာယုံတွေးထိမှုကိုလည်းရှုမှတ်နေတယ်ဒီမှာဘုရားကတော့ ဒီသုံးမျိုးထဲမှာနံပိုင်းနေတဲ့ဆင်ရှားတခါတည်းတချို့ကဝိညာဉ်အသိစိတ်ထင်ရှားတယ်တချို့ကဒီအတွေ့အထိမှထင်ရှားတယ်ချို့ကြတော့ခံစားမှုကိုထင်ရှားတယ်အဲ့တော့ဒီမှာဝိညာဉ်ကိုရှုလို့ရတယ်လို့ဖတ်တာကိုလည်းရှုလို့ရတယ်ဝိညာဉ်ကိုလည်းရှုလို့ရတယ်အဲ့ဒီသုံးမျိုးကိုကြိုက်တာရှုဖို့ကိုထင်ရှားရာရှုဖို့ဒါကြောင့်တချို့ကြတော့ဝိညာဉ်ချို့အောင်ငြိမ်းအောင်ရှုရမယ်ဒီလိုပြောတော့ ချို့ကြလဲဒီစိတ်ပေါ့စိတ်တ ानु ပဒနာရှုရမယ်ဆိုဒါကိုပြောတော့ဒီစိတ်လေးသိအောင်ရှုချို့ကြလဲဖတ်တာအတွေ့အထိတွေကထင်ရှားတော့ဖတ်တာလေးရှုရမယ်ဖတ်တာမရှုတိုင်းဒီဖတ်တာကစေတသိက်တွေ့ထိပေးတဲ့သဘောလေးပဲဖတ်တာမရှုတိုင်းနောကဝိညာလာမှာပဲလေအဲဝိညာဉ်တွေဆက်ဖြစ်လို့တဏှာလာမှာပဲတဏှာဖြစ်ရင်ဥပါဒဖြစ်ဝိဝါဒဖြစ်ဘဝတွေဖြစ်ဘဝတွေဖြစ်တာစာရိစရမရဏလေလေပြုံးတော့ဗောဗျာဒါကိုပြောချင်တော့ ဒါတွေကိုလည်းနားလဲသဘောပေါက်ထားဖို့ရည်ကြီးတော့ဘောနော်ဒီတော့ဘုန်းကြီးတို့ခုနကမတ်စုလေးပြန်ကြည့်မယ်အာရကိုသုံးဆောင်ရည်ရွယ်ခြင်းရည်ရွယ်ချက်များဆိုခုနမတ်စုလေးကြည့်မယ်နော်ဒီယောအာရနာရကိုသုံးဆောင်မိဝဲနေပုဂ္ဂိုလ်မိမိအသက်ရွယ်အလောက်ကိုင်းအသိဉာဏ်ဆင်ញုံလူအားလျော်ရည်ရွယ်ချက်မျိုးမျိုးကွဲပြားတယ်လူငယ်လူရွယ်တွေကတော့ဘာဖြစ်လဲပျော်ပါဖို့ကစားဖို့အတွက်အစာရသုံးဆောင်တယ် ဒါပေါ့ကာယမောင်းလို့ကာယမဲလို့နော်အလှမဲအလှမောင်းနေကြတော့ခန္ဓာကိုယ်ပြီးဖြိုးလှပဖို့နော်ဒီလိုပျော်မြူးဖို့အတွက်သုံးဆောင်ကြတယ်လဝေသမာအာကစားသမာပေါ့ကာယလောသမာလို့ညာနာလို့တရားပြခွန်အပလရှိဖို့ကြမ်းမှတန်ဆွမ်းဖို့ဒါသုံးဆောင်ကြတယ်ဘုန်းကြီးတို့ယောဂီသူတော်စင်တွေကြတော့ဒီဇာဟာရသုံးဆောင်တဲ့ရည်ရွယ်ချက်ကဆာလောင်မှုပဲဖြောက်ဖို့ သက်ရှင်တန်တည်ပြီးတော့အကျင့်မြောက်ကောင်းကောင်းကျင့်ဖို့အတွက်သုံးဆောင်ခံစားတာသုံးဆောင်တယ်ပေါ့ဗျာဒီအာစာရအတွက်သာရည်ရွယ်ပြီးတော့အသက်ရှင်တန်နေမယ်ဆိုမယ်တော့ဒီစာရကအပုကိလေသာတိုးပွားစေဒုစက်မြောက်ပြုလို့ကြတယ်ဒုက္ခရီပုံပွားသောဆောင်ရွက်ပြီးတယ်အသက်ရှင်တန်ဖို့အတွက်ရည်ရွယ်၍အစာစားစားနေတဲ့ပုံကိုယ်တွေကတော့ ဒီစာစာကိရိတာပူနေပါစေပြီးတော့အကျင့်မြတ်ကိုကျင့်ပွားနိုင်ဒုက္ခတိဘဝနိဗ္ဗာန်သို့ရောက်ဆောင်ရွက်ပြီးတယ်စာစာစားတဲ့အခါကျတော့ဟိုငါတို့အသက်ရှင်ဖို့အတွက်စားတာပဲနော်စားတာဒီအစာဟာရအစာဟာရအတွက်သာရှိပဲပြီးတော့အသက်ရှင်နေတယ်တချို့ကြတော့အသက်ရှင်ဖို့အတွက်အစာဟာရကိုစားနေတယ်ဒီလိုနှမျိုးရှိတာပေါ့ချို့တော့အစာဟာရအတွက် စာရအတွက်ဒါရည်ရွယ်ပြီးအသက်ရှင်နေတယ်တချို့ကြလည်းအသက်ရှင်ဖို့အတွက်ရည်ရွယ်လို့စာစာရစားတယ်ဒီလိုနှမျိုးမှတ်ရုံပါအသက်ရှင်တန်အစာရအတွက်ရည်ရွယ်အသက်ရှင်တန်နေတယ်ဆိုရင်တော့ဒါတွေကကိုယ်အတွက်မကောင်းတာဖြစ်မှုရှိတော့ဟောအသက်ရှင်တန်ဖို့အတွက်ဒီစာရတွေစားတဲ့ပုဂ္ဂိုလ်ကြခုနသူတော်ကောင်းတရားတွေကျင့်ကြအထောက်နိုင်တဲ့ကကိုယ်မှာကိလေသာပူပြီး နေပြီးကောင်းတဲ့ပုံပွားရောက်အောင်ဒါကြောင့်မို့ဘုန်းကြီးတို့စားတော့စားတဲ့အခါကျယောဂီသူတို့ကောင်းများအနေနဲ့ကျတော့ဆင်ញင်ပြီးစားတော့နှစ်မျိုးပေါ့နော်ဆင်ញင်ပြီးစားတော့တာရှိတယ်အမှတ်တတိနဲ့စားတော့တာရှိတယ်တတိပဌာန်ပေါ့ဝိပဿနာရှုတဲ့နည်းပေါ့အဲဆင်ញင်ပြီးစားတော့တဲ့နည်းကျတော့တော်မျိုးမှာကံလို့ဆရာတော်ဘုရားရတော့ဒီစားကြတခုတည်းမဟုတ်ပါဘူးဆွမ်းသင်္ကန်းကြောင်းစီ လေးခုလို့ဆင်ညာစားစရာတက်တက်ဟိုဆရာတော်ဘုကတော့တခုတခုတည်ရေးတာတော်တော်များများဆင်ញင်တာတော့စားတော့တဲ့အဓိကထားဒီဒီစားဝဲမဲမဲဘုကညာဘောဒါကစားတော့မှုတက်တက်တော်မျိုးမာကန်တို့ဆရာတော်ဘုရားပြောပြောစွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါအတွက်ဆင်ញင်တဲ့ဒီရေးသွားတော့ခုကလေးတွေပါတွေကိုရင်ဝတ်ပြီးသီလရှင်ဝတ်ပြီးတော့ဒါလေးဆရာလေးတွေ အခါချင်းဝိပ္ပဒါလေးတွေမြင်ရတော့အသက်ရှိစွာဘေယောဂါတို့ကုမမကပရိယနှင့်ပရိပတ်ရေမြော့ထောက်တွေး၍ဤစေးဤဆွမ်းဤသင်္ကန်းနှင့်ရှင်လန်းမွယ်ကောင်းဤဆံကြောင်းကိုမိအောင်သုံးဆွဲပါသည်အတောင်မြို့မှာကလုံးဆရာတော်ဖျားကြီးလာအဲ့ဒီလိုစဉ္ညာနှလုံးသွင်းပြီးစားရတာပေါ့နော်ဟိုတရားရှုမှတ်တဲ့ပုဂ္ဂိုလ်ကြတော့ဒီစာရစားတဲ့စားတဲ့တတိလေးနဲ့ပေါ့ဘုရားဒီပတ်မှာဆိုရင်ဒီစားတော့ကစားပြီး တတိမလို့အောင်အ ਨੇ ဆုံးစက်ကြုံလုံးမှတ်ပြီးစားဖို့တိုက်တွန်းဖြစ်တော့ပေါ့ပြီးတော့မကမှတ်နိုင်လည်းကောင်းတော့မှတ်တတိလေးတော့ဝါပြီးမှမျိုးပေါ့အဲ့ဒါဆိုရင်တော့အန္တရာယ်လည်းကင်းတယ်ပြီးတော့တတိတွေအကောင်းပြီးတမာရီတွေရတမာရီရပြီးတော့အသိဉာဏ်တွေဖြစ်ပြီးတော့မညာပူညာရနိုင်တော့စားတော့နဲ့ပတ်သက်ပြီးဘုန်းကြီးတို့ဗာဠိတော်ရမှာဆရာကြီးရဆုံးပါလေးပေါ့အောက်ကိုဆက်ကြည့်မယ်။ အဲ့ဒီရောက်မှဆရာကြီးဆရာတော်ကြီးရဲ့ဆုံးမဘုန်းကြီးအိမ်မှာရေးထားပါဆရာတော်ကြီးကတော့စားတောင်းနဲ့ပတ်သက်ပြီးတော့အကြိုက်ရအသင့်ရနှမျိုးရှိတယ်အကြိုက်ကလည်းရုပ်ကြိုက်စိတ်ကြိုက်နှမျိုးရှိတယ်ရုပ်က အပူကိုကြိုက်တယ်စိတ်ကအေးကိုကြိုက်တယ်မိလို့ရုပ်ကပူလောင်လွေရသည့်အချိန်ကာလကြည်လမ်းစိတ်ကလက်မခံဒါပေမဲ့စိတ်ကအေးကြိုက်တယ် အဲ့ဒီအကြိုက်နှမျိုးတော့မှစိတ်ကြိုက်ရုပ်ကြိုက်နှမျိုးနဲ့စိတ်ကြိုက်ကိုပဲမလိုက်ရဘူးစိတ်ကြိုက်ကိုလက်မြင်ယောဂကြတာခုမှပူတဲ့ခါကျအကုန်နေခံနေရေခဲရေတွေတောက်တယ်အေးတဲ့စားစားတွေစားတယ်အဲ့ဒါသူယောဂရတတ်တယ်ရုပ်ကြိုက်ကိုလိုက်မှကြမ်းပါတယ်ရုပ်ကြိုက်ရုပ်ကသူကပူရာကြိုက်တယ်ဟွန်းပူရာကြိုက်တဲ့ချွေးတဆူဆူနဲ့ရှေ့တိုင်းကဆိုပို့ဆိုလို့ တခါရုပ်ကြိုက်ကိုလိုက်ရပြီမယ်ဗာမိတ်လဲလို့ဆရာတော်တင့်မတင့်တော်မတော်ရွေးချယ်တတ်တဲ့အသိဉာဏ်ရှိဖို့လိုတယ်အသိဉာဏ်ရှိမှစာသင်တာကိုစားတယ်မစာသင်တာကိုလည်းစာသင်တာမစာသင်တာသိတော်ဘူးရသိမှလည်းစာသင်တာစားမယ်ရှောင်သင်တာရှောင်မယ်ပေါ့လှုပ်သင်တာလှုပ်မယ်သိဉာဏ်ရှိလှုပ်သင်လားမလှုပ်သင်လားသိတယ်ပြောသင်လားမပြောသင်လားသိတယ် ပညာရှိကလုံးတင်တာလုံးမယ်မလုံးတင်တာမလုံးပြောတင်တာပြောမယ်မပြောတင်တာမပြောပညာရှိတွေးတယ်မတွေးတယ်ဆိုတော့သူနားလဲသဘောပေါက်တယ်တွေးတယ်မှတွေးတယ်မတွေးတယ်မတွေးဘူးအဲ့ဒီကကြကိုယ့်အတွက်အန္တရာယ်ကင်းတော့အဲ့မှာအောက်ဆက်ကြည့်လိုက်ပေါ့နော်အဲ့ဒီဒီနာလေးစားတယ်မှစားမယ်သွားတယ်မှသွားမယ်လုံးတယ်မှလုံးပြောတယ်မှတွေးတယ်မှတွေးရင်းတို့ပြည့်ကင်းစွာပြုလုပ်နိုင်ရင် လောကအကျိုးဓမ္မအကျိုးသေဖို့ဆို ဒီလိုသွားဆွမ်းဆောင်နိုင်ပါလေလူလိုလူလောက်ကောင်းလို့ခေါ်မယ်ဆိုပဏိတာညမအဆုံးပါဘူးဒါလေးလည်းကောင်းပါအဲတော့အဲဒါတွေကတော့ဘုန်းကြီးတို့မဟာသီပဏ္ဍောကတံပစင်ညာပပပိုင်နဲ့ဆိုင်ပါတယ်အဲ့ဒီပုံစံမျိုးလေးနဲ့မိပြီးတော့ဆရာတော်ကြီးကဆုံးမသွားတော့တံပစင်ညာပပပိုင်မှာဆိုရင်ဘယ်လိုပါတံပစင်ညာပပပိုင်မှာအကျိုးရှိမရှိဘယ်မှာ ကျိုးရှိပေမဲ့လို့တင့်မတင့်ဒါတွေသွားတော့အထတမစင်ညာခောစရတဘယတမစင်ညာစာယုအဲ့ဒီတမစင်ညာတွေမှာအဲ့လိုဟောတော့ဗုဒ္ဓမာကျိုးရှိမရှိဘာပဲလုပ်လို့ကျိုးရှိမရှိစဉ်းစားကျိုးရှိပေမဲ့လို့အဲ့ဒီမှာဗာမိန်သွားလဲဆိုတင့်မတင့်ထစဉ်းစားခိုင်းကျိုးရှိတယ်မလုပ်အောင်ကိုယ်နဲ့လှုပ်တယ်မလှုပ်တယ်ပေါ့ယောဂီ ဆိုယောဂီအနေနဲ့တင်မတင်ပြောတင်မပြောတင်လှုပ်တင်မလှုပ်တင်ဘုန်းကြီးတို့ကမ္ဘာဆရာတွေပို့ဆိုတော့လှုပ်တင်မလှုပ်တင်ဒါတွေချိန်ထုတ်ပြီးမှလုပ်ဒါကတော့ပိုင်းလာရမှာဆရာတော်ကြီးကအဲ့ဒီကိုအခြေခံမိတ်နဲ့စကားဆိုတော့သိစေလို့လို့စကားဆက်ပြီးလို့အဲနောက်တစ်ခုကဘုန်းကြီးတို့အောက်ဆက်ကြည့်မယ်နော်အောက်မှာဘုန်းကြီးတို့ဒါကတော့ဒီထေရများဖွင့်ထားတဲ့စကားပါပဲထေရများဖွင့်ထားတဲ့စကားကိုလည်းသိစေခြင်းလို့ဒါလေးကို ယူပြောတော့အာရဆိုတာခုနလည်းပြောခဲ့ပြီအာရဆိုတာဆိုင်ရာ အကျိုးတရားတွေကိုလွန်စွာ စွမ်းဆောင်နေတဲ့အကြောင်းတရားသက်ဆိုင်ရာအကျိုးတရားလွန်စွာစွမ်းဆောင်နေတာမညာအကြောင်းကိုပြောလို့ပြောဖို့နော်တကယ်ကို စွမ်းဆောင်နိုင်တဲ့နော်လွန်စွာစောင့်ဆောင်နိုင်တဲ့အကြောင်းတရားကိုပြောတာအဲမှာကြည်ပဲထဂရမက ဥပါရူပနာဥပထမကထေနဥပကာရကောနော်ဥပကာရကစတာတော့အာရအာရပစ္စယောဒါမျိုးမိတ်တာယူပါရူပနာရူပါရူပနာဆိုပါလေယုံနာတရားတွေရူပယုတ်အရူပရူပအရူပခွဲလိုက်တော့အရူပနာမှုဒီယုံနာတရားတွေကို ဥပထမကတိနဲ့အထောက်ပံ့ပေးသောအဖြစ်ဥပကာကောဥပကာကျေစုပြုတတ်တဲ့သတ္တတော်အာရအာရ၄ပါးအာရပစ္စည်းပဲဒီလိုမိတ်သွားတော့ဒီတော့ယုံဉာဏ်တရားတို့အထောက်ပံ့ပေးတဲ့ကျိုးစီအထောက်ပံ့ပေးတဲ့ကျေစုပြုတတ်တဲ့အကြောင်းတရား၄ပါးဒါက ကပ္ပိကာရအာရဖတ်တာစေနာဝိညာဉ်ပေါ့ဗျာဒီအာရ၄ပါးပါဒီတော့ဩဇာအာရကြောင့်ဖြစ်တဲ့ယုတ်ကိုဓာတ်ရဲ့ကျေစုပြုတယ်ပေါ့ဗျာအဲ့တော့ကံစိတ်ဥလူအာရကြောင့်ဖြစ်တဲ့ယုတ်များကုညိထောက်ပံ့တယ်ကုညိထောက်ပံ့ဆိုတော့ဘာဗျာဘာလောက်တာလဲဆိုတော့တယောက်မြုပ်လဲမတော်ပေါ့ယတ္တိယာကြောင့်ထောက်ပံ့ပေးတယ်ပြောခုနလည်းပြောခဲ့ပြီဩဇာကက ကမ္မဇဩဇာစေဇာဩဇာဥဒဇာဩဇာအာဇာဩဇာပေါ့ဗျာအာဇာဩဇာတော့ဒီယုတ်တရားကိုတိုက်ရပြုကျေစုပြုတယ်ဆိုတာကိုပြောချင်တာပါအဲကံကြောင့်ဖြစ်တဲ့ဩဇာတို့စိတ်ကြောင့်ဖြစ်တဲ့ဥဒဇာကြောင့်ဩဇာတို့ကဒါထောက်ပံ့ပေးတဲ့သဘောမျိုးဒါကိုဘုန်းကြီးတို့ခုနရူပရူပနာဥပထမကနေဥပထမကထေနာဆိုတာကိုပြောချင်တာရုပ်အာရာရှိနေတဲ့ခိုက်တံထောက်ပံ့တယ် ဒါကြတော့ဟိုပစ္စည်းပြိုင်သဘောမျိုးပါသူကမရှိရင်သူကထောက်ပံ့မှုမပေးတော့အကြောင်းသူကအာရပစ္စယတတ္တိရရင် အာရအထိတတ္တိလည်းရှိတယ်ယောအာရကသူမဩဇာဆိုတဲ့ယုတ်ကဉာဏ်နဲ့ယုတ်တွေကို အာရတတ္တိကျေစုပြုတယ်ရှိနေတဲ့ခိုင်နာမှာကျေစုပြီးတော့အထိတတ္တိလည်းရမယ် မကင်းရမကင်းကြောင်းအနေနဲ့ကင်းသွားရင်လည်းကျေးဇူးမပြုမကင်းရမကင်းကြောင်းအနေနဲ့လည်းကျေးဇူးပြုတဲ့ဒီကဒီသုံးမျိုးပေါ့ဗျာ အာရတတိနဲ့လည်းကျေးဇူးပြုနိုင်တယ်အဋ္ဌိတတိအာဝိရတတိဖြင့်ကျေးဇူးပြုတဲ့ဒါကိုပြောသွားတော့ပြီးတော့မှအောက်ကိုဆက်ကြည့်မယ်ဒါရုပ်အာရနဲ့ပတ်သက်ပြီးပြောသွားတဲ့စကားကိုခုနထပ်လာပွင့်ကြည့်ဖတ္တစေနာဝိညာဏအာရတရားသုံးပါးတော့အခြားနံတရားတို့ရဲ့စွန့်ဆောင်မှုတွေလွန်ခဲ့တဲ့စွန့်ဆောင်မှုရှိသောကြောင့် အာဟာရမြင်ဒီနန္တရားတွေအများကြီးရှိတော့စိတ်စေတသိက်စိတ်စေတသိက်ဒါမျိုးတွေပေါ့စိတ်ဆိုတော့89ခု စိတ်ကတော့ဒီမှာဝင်နော်ဖတ်တာစေတနာစေတနာစေတသိက်တွေမှာဒီမှာစေတသိက်တွေမှာပြောသွားဒီမှာဗတ္တစေစေတနာပဲအဓိကထားပြောဉာဏ်နဲ့ဟာတွေ အဲဒီတရားကဝိညာဉ်မှလည်းဒီမှာလည်းအဓိကဝိညာဉ်ပရိစ္ဆေသဘောပါလို့ကြည်လို့တော့ပရိသနေဝိညာဉ်ပေါ့ကျန်တဲ့နာအာရသုံးဒီနာအာရသုံးပါးကခြားနံတရားတွေနဲ့ဆွမ်းဆောင်မှုဟာလွန်ခဲ့တဲ့ဆွမ်းဆောင်မှုရှိလို့သူအာဟာရမိရတာဘတ္တဟာရစေရနာဟာရဝိညာဏဟာရဒါမိယဒါလေးပြောတာပေါ့အဲ့ဒီမှာဘုန်းကြီးတို့ပါဠိလေးတစ်ပုဒ်ပေါ့ဗျာဒါတော်တော်များကြားဝင်တယ်တဗ္ဗေတ္တအာဟာရထိတိကပေါ့ တတ္တဝါမှန်သမျှအကြောင်းတရားတို့ကြောင့်ဒီရှိနေကြတယ်လို့ယူဆရင်ပုတ်ကောင်းတယ်ပေါ့။ဘာလို့ဟိုသူကများသောအားဖြင့်ဟောအာရထိတိကဒီအာကရေချကြာနေတဗေတတ္တာအာရထိတိကနော်တော်တော်များများအဲ့ဒါလေးကြည့်ပြီးတော့အာရကြောင့်တတ္တဝါအလုံးအာရကြောင့်တည်တယ်ဒီလိုရင်ဒီအာရထိတဲ့ရှေ့ကအာပေါ့ဒီအာလေး အာကရေချလေးထားထဲอืมသဗ္ဗေတ္တအာရတိတိကတော်တော်များများဒီမူရင်းအာရကိုအစာရဆိုတာသွားအဓိပ္ပာယ်ပြန်ညာသဗ္ဗေတ္တအာရတိတိကဆိုတော့သူကပြောချင်တာကတတ္တမန္တမြအာရကြောင့်တည်တယ်ဆိုတာအဲ့လိုမယူဘဲနဲ့တတ္တမန္တမြအာရဆိုအကြောင်းတရားပေါ့ဗျာအကြောင်းတရားတို့ကြောင့်တည်တယ်လို့ယူရင်အဲ့ဒီအဓိပ္ပာယ်ပို့ပြည့်စုံတော့ပို့ကောင်းတယ်ပေါ့ အစာဟာရအာဟာရတတ်တဲ့ယူလိုက်ဘာဖြစ်လဲဆိုဇာရယူလိုက်ငရဲသားတွေပေါ့ငရဲသူငရဲငရဲပုံသားတွေသူတို့မှာအစာဟာရတိတာမရှိဘူးသူတို့အာကုတုကရဘာဖြစ်လဲသူသူတို့ကိုယ်ထရွေးကိုမျိုးချနေဒီလိုပဲအသက်ရှင်နေတာဘုလိုကြီးစာရမရှိဘူးအဲဒါကြောင့်သူတို့ဟာအကြောင်းတရားဆိုကံကြောင်းတရားကိုဗျာ နော်သူသူကံရဖြစ်အကုသကံရကုသကံရဖြစ်ပေါက်လာကံကြောင်းတရားမိပြီးတော့အသက်ရှင်တာဒါကြောင့်သဗ္ဗေတတအာရတိကဆိုတဲ့နေရာမှာအာဟာရကြီးအစာဟာရကြီးယူလို့မရအစာဟာရယူလိုက်ကငရဲသားတွေကအာဟာရမစားဘူးသူထွေထွေသူမျိုးချပြီးနေရတယ်ဒါမျိုးပေါ့ဗြမာတွေကြတဲ့အာဟာရမရှိသူကြပိတိပက္ခစံပီနီးတွေပဲနေတာအကြောင်းအကြောင်းတရားဆိုအဲ့ဒီကုသကံအကြောင်းတရားပဲကိုပြုလုပ်ထားတဲ့ကုသကံအကြောင်းတရား ဇံပီတိတဲ့နေတယ်ကိုရထားတဲ့ကုသကဇံနဲ့နေလို့ပေါ့အစားစာစားနေတဲ့ပုံကိုယ်တွေဘုန်းကြီးတို့လူတွေတို့တိရိစ္ဆာန်ဘုံသားတွေတို့တချို့ပဲဘုံသားဒီငယ်ဘုံသားလွယ်တဲ့ဂျန်နယ်ပဲဘုံသားတွေနတ်တွေတို့ဒီပုံကိုယ်တွေတွေ့တော့စားတော့အာဟာရစားအစာမစားတဲ့တတ္တဝါတတ္တဝါများအတွက်အကြောင်းတရားအာဟာရအဲ့ဒီလို ခွဲရတော့သူပြုလုပ်ထားတဲ့ကံကြောင့်တရားဒါကြောင့်မို့ခုနသဗ္ဗေတ္တာအာဟာရထိတိကဆိုတဲ့စကားလုံးကတတ္တဝါအလုံးတို့သည်အကြောင်းတရားတို့တည်ရှိနေကြ၏အတိပဲယူဆိုင်အလုံးပေါ့ခုနကငရေမှာဖြစ်တဲ့ပုံကိုယ်တွေပြမမှာဖြစ်တဲ့ပုံကိုယ်တွေဒီလိုပုံကိုယ်တွေအလုံးကျုံဝင်သွားတယ်အစာရ အဲစာရလည်းအကြောင်းရှိတယ်ဆိုရင်တော့ခုနငရဲသူငယ်ကပြမာတွေပေါ့ဒီလိုပုံကိုယ်တွေအကျုံးမဝင်လည်းဖြစ်နေနော်အမျိုးမှတ်ထားမယ်အဲအောက်ဆက်ကြည့်မယ်နော်ပြီးတော့မှအာရ၄ပါးနဲ့ဥမာဆိုပြီးဒါကတော့ဘုန်းကြီးတို့ဘုရားရှင်ကနေခေါ်သွားတာလေးရည်ရွယ်ပြီးတော့ဘုန်းကြီးတို့ຢာလေးလည်းကောင်းတာဒီຢာလေးဒါလေးက ဒီတရားဘယ်မှာဘုရားဟောတာလဲဆိုဘုန်းကြီးဗုဒ္ဓမန္တုမာတုကိုတန်ယုတ်ဒီရဲ့အဆုံးမနောက်တွေ့လိုက်မယ်နော်တန်ယုတ်တိသမဏ320နှစ်နိဒာနဝကတန်ယုတ်ဒါမှမိတ်လာဆုံးမတွေ့အဲ့မှာကိုယ့်ကိုယ်လည်းကြည်လို့ရအဲ့ဒီမှာဘုရားဟောထားတာကြီးကြည်မယ်နော်အစပြန်ကြည့်မယ်ဘာဟောတာလဲဘုရားကယန္တုဖြစ်ပြီးတ attva တို့ကတည်ခြင်းကလည်းကောဖြစ်ဆက်တ attva တို့ကထောက်ပံ့ခြင်းကလည်းကော ဆောင်းတတ်သောအာဟာရတို့သည်ကပလိကာရအာဟာရဖတ်တအာဟာရအာဖတ်တအာဟာရမနောသစ္စနာအာဟာရဝိညာဏအာဟာရဆိုပြီးတော့သူကလေးမျိုးရှိတယ်ဆိုဘုရားဟောတာဖြစ်ပြီးတဲ့တ attva တွေတည်တံ့ဖို့ဘုန်းကြီးတို့တွေကခုပေါ့လူတွေနတ်တွေငရေဘုံသားတွေလည်းပဲဘုံသားတွေတည်တံ့ဖို့ဒါဒီအာရ ဒါကြောင့်စာရပေါ့နာရလည်းလိုတာပဲဒီတောင်ဖြစ်ဆက်တ attva ဒီဟာကိုထောက်ပံ့ဖို့ဟောကလလရေကြီးတည်ပြီးဆိုဒီရုပ်တွေပံ့ပိုးပေးဖို့ထောက်ပံ့ပေးဖို့ဒါတွေကလိုတော့အဲ့ဒီအာရတွေက၄မျိုးရှိတယ်ဆိုတာကိုပြန်ဖျားဟောတာအဲ့မှာအောက်မှာဆက်ကြည့်မယ်နော်ယဟန်တို့ကပလီကာရဟာရကိုဘယ်လိုမှတ်ရမလဲအဲ့ငုံမှာပေးနေရေခါနင်းနေဖြင့် တန္တာခရီးကို ဖြတ်သွားတဲ့မိသားစု၃ယောက်တို့ဟာလန်ခီမှာရခဖြတ်သွားတဲ့အခါနော်ဒါလေးတယောက်ပါလာဒါလေးကလည်းအယုံငငယ်လေးရှိတော့အင်းရခလည်းပြဒါလေးကလည်းခရီးပင်ပန်းပြီးတော့တိတ်ဆုံးသွားတယ်အဲ့တော့ရခပြတ်သွားတဲ့အခါကျတော့စားစရာလည်းမရှိတော့မရှိတော့ဘာလို့ရမလဲစဉ်းစားကြတို့လည်းဒီလိုရခလည်းပြတ်ပြီးဘာလို့ကြမလဲဒီသားသေးလေးကိုပဲ အစားအစာလုပ်ပြီးခရီးသွားကြတော့အဲ့ဒါကိုသွားပြီးအဲ့ဒီလိုဒီသားတွေလေးကိုဟုတ်လားဖြတ်တော့ပြီးဖြူသွားပြီးတော့ဟုတ်လားနည်းနည်းနည်းနည်းစားပြီးဒီခီလန်ကိုလူမျိုးကိုစူးစားတဲ့အခါမှာဒီသားငယ်လေးရဲ့အသားကိုစားရင်စားတိုင်းသူတို့စိတ်ထဲမှာပျော်ပါတယ်ပျော်ပေါ်ပျော်ပါလို့တဲ့စိတ်ဆိုတာမရှိဘူး သူတို့စိတ်ထဲမှာဘာဖြစ်လဲဒီခီးချမ်းကြီးကနေကန္နခီးချမ်းလွတ်လွတ်မြောက်ဖို့ပဲရွေချက်ရှိတယ်ဒီကပလီကာရဟာရကိုစသုံးတဲ့အခါမှာဒီသားငယ်လေးရဲ့တည်သွားတဲ့သားငယ်လေးရဲ့အသားကိုစားတယ်လို့သဘောထားစားရမယ်။ဒါကိုဘုရားမိန်လို့ရင်ပေါ့။ဒါကြောင့်ဘုန်းကြီးကစားတော့ကိုစားတဲ့အခါကျတော့ခုနလည်းမိန်ခဲ့ပါခုနလည်းပြောခဲ့ပါခုနကမိန်သွားတဲ့စကားလေးလည်းကောင်းတာနော်။ဒီအစာရအတွက် ရည်ရွယ်ပြီးတော့အသက်ရှင်တန်နေတဲ့ပုဂ္ဂိုလ်ကြတစ်မျိုးအသက်ရှင်တန်မှုအတွက်ရည်ရွယ်ပြီးအစာရစားတဲ့ပုဂ္ဂိုလ်တစ်မျိုးဒါကိုပြောခဲ့ပြီအစာရအတွက်သာရည်ရွယ်ပြီးအသက်ရှင်တန်နေမယ်ဆိုရင်ဒီစာရကပါလေကိုယ်အပုကိလေသာတိုးပွားမှာပဲဒုစရိုက်တွေပြုလုပ်မှာပဲအဲ့ဒီခါကျမကောင်းတဲ့ပုံပွားရောက်အသက်ရှင်တန်မှုအတွက်ရည်ရွယ်ပြီးရည်ရွယ်ပြီးစားစားစားမယ်ဒီနှစ်ခုကဟိုဘက်ဒီဘက်ကြောင်းပြန်ပြန်လာယူတဲ့အတိတ်ပဲပါဟွန်း ရှင်သန်ဖို့အတွက်အသက်ရှင်သန်ဖို့အတွက်ဒီကတော့ယောနိတော်မလေးဒီကလာဆင်ញင်နှလုံးသွင်းပြီးစားတာတို့အမတ်တရီနဲ့စားတာတို့ဒါမျိုးစားရမယ်နော်အဲတော့ဒီရဟန်းများကြတော့ဆွန်းစားတဲ့အခါမှာတေသင်္ကာယောနိတော်ပိဏဗနာမတိတေဝါမိနေဝတော်ဟာရဟုတ်လားပျော်ပါဖို့စားတာမဟုတ်ဘူးဒါပြစ္ဆုတ်ကနာဆင်ញင်စားခိုင်းတာပဲ နေဝဒဝနမန္တရာယနာဝေဒနာယမာမနာတက်ဖို့စားတော့နမနာနာဝေယာဝဒီဝဣမတကာယတဆိုင်လို့ပြောလို့ဒီခန္ဓာကိုယ်ကြီးပေါ့နော်စားတော့တဲ့ခါကျဒီခန္ဓာကိုယ်ကြီးပါလို့လေမာမနာတွေတက်ဖို့ခွန်အားပလာတွေတိုးပွားဖို့စားတာမဟုတ်အသားကြီးလှပဖို့စားတာမဟုတ်ဘူးအရင်မှာအကုန်ပါဧဝနမနာ နမနာနာဝေဒနာယ အဲ့လိုစာဒီခန္ဓာကိုယ်ကြီးတည်တံ့ပြီးအိမတာကာထီတိယယာပနာယဝိတုပရတ္တိယပြမစရာနှုတ်ကာယဆိုပြီးဒီလိုဆင်ញင်ပြီးစားမယ်ဆိုတော့ဆိုလိုတာတော့အကျင့်မြောက်ကိုကျင့်ဖို့စားတာဒီခန္ဓာကိုယ်လှပဖို့ပြည့်ပြည့်ဖို့ဒါကိုစားလို့ရင်မဟုတ်ဘူးဒါကိုနားလည်သဘောပေါက်ဖို့အတွက်ဆင်ញင်စားခုနဘုရားကဟို ဟိုပုံမြင်ပေါ့ဆန်ဆန်ပေါ့လေခုနဇာလန်းလေးဆန်ဆန်ပြော့ပြီးတော့ဆုံးမာထားတာစားတော့စားတဲ့ခါကျအဲ့ဒီလိုစားမယ်ပေါ့အဲ့ဒီလိုလိုစားအမှတ်စင်ကျင်စားမယ်အမှတ်တရနဲ့စားမယ်ဆိုရင်ဒီအာရပုံမှာဉာဏ်ပြပိုင်းခြားပြသိမြင်ရင်ဒီအာယုံ၅ပါးကာမဂုဏ်တရားဖြစ်တဲ့တဏှာပိုင်းခြားသိတယ်တဏှာပယ်ရှားနိုင်မသိရင်တော့မပယ်ရှားနိုင်ဘူးဗျာ ဒီကတော့အမတ်တရိနဲ့စားနေဒီအာယုံကိုနှစ်သက်တာမြန်နိုးတာမရှိတော့ဘူးအမတ်တရိနဲ့မစားဘူးဆိုနှစ်သက်တာမြန်နိုးတာရှိနေယောနိတော်မလီဒီကတာဆင်ញင်စားမယ်ဆိုရင်လည်းဒီပုံမှာဘုံရနှစ်သက်တာမြန်နိုးတာမရှိနိုင်ဆင်ញင်ပြီးမစားဘူးဆိုရင်တော့ဖြစ်နေမှာပဲယတတနာအကြောင်းမို့တရားအထုတ်တကလားတတိထားတခါတခါကျတော့ဟိုထိုင်ကမ္မထာနေပြောကြတယ်လျောင်းကမ္မထာနေပြောကြတယ် ဒီဘက်မှာじゃလွတ်နေပေါ့ဇာရဘက်လွတ်နေရင်တော့ဒီဇာရတတ်နေတတ်မဲ့မှုနဲ့ဘာဖြစ်လဲအများကြီးစားမိတော့အများကြီးစားမိတဲ့အခါကျတော့ဘလောက်ပဲထံကပ္ပဋ္ဌာန်လုပ်လို့ဧကလျောကပ္ပဋ္ဌာန်လုပ်လို့ဘာဖြစ်လဲနိုင်မိနေမှာပဲထိနာမိတယ်လေးလံထိနာမိတဲ့နေဆက်တော့ခန္ဓာကိုယ်လေးလံပင်မှန်းပြီးတော့အထောက်အကူမကောင်းဘူးအဲဒီခါကျဘာသိညာမှမဖြစ်ပါဘူး ဒါကြောင့်ဒီကပလီကတော့အစာဟာရကိုရှုမှတ်ပြီးစားတဲ့အခါကျဒီအာယုံပေါ်မှာရှုမှတ်စားတော့ညံတဲ့တတိနဲ့စားတယ်ပေါ့ဗျာစားရင်ဒီအာယုံ၅ပါးကာမဂုဏ်တရားဒီအစာဟာရပေါ်မှာတွေ့တောင်းဉာဏ်တို့မရှိတော့ဘူးဒါရမကဘူးပေါ့နော်သူကမြတ်စွာဘုရားဒီမှာမိန့်တော်တာစာရပေါ်မှာဉာဏ်တို့မရှိလို့ဉာဏ်နဲ့အာယုံတွေပေါ်မှာလည်းဟိုနှစ်တုံဉာဏ်တို့မရှိတော့ဘာဖြစ်လို့လဲဆိုဒီ အမှတ်တရနဲ့မဆိုင်ရင်ဒီဟာရဒီအာယုံကားဘုံကာမဂုဏ်တရားနှစ်သက်မှုဉာဏ်ဉာဏ်မှုတွေတက်နာတွေပုံအားကောင်းလာတကယ်လို့အမှတ်တရနဲ့စားလာရင်ဒီပေါ်မှာဆွဲလန်းနေတက်နာဖယ်ရှားနိုင်တယ်ဟုတ်လားသိရင်ပေါ့ဗျာအမှတ်တရနဲ့စားနေတက်နာဖယ်ရှားနိုင်တယ်အမှတ်တရနဲ့မစားရင်တော့ဖယ်ဖယ်ရှားနိုင်ပို့ပြီးစားခြင်းတယ်အမှတ်တရနဲ့စားရင်တော့ ဝါပါများဘလို့မှစကြတဲ့စိတ်မရှိဘူးနော်အကြောင်းမို့ခွန်ကြီးတို့ယတ္တတဏတွေမှာတဏတွေမှာယတ္တတဏတို့အစိုးဆုံးချိုးအသေးခံပြီးစားတော့မသေးခင်ဝါလွင်စားပြီးသိမ့်မယ်ဆိုတာမျိုးဒါကြောင့်အစားအစာကြောင့်တတ္တဝါတွေစိတ်သိဆုံးကြတယ်ဒီကပ္ပိကာရကိုဉာဏ်ဖြင့်ပိုင်းခြားသိမြင်တဲ့အရိယာပုဂ္ဂိုလ်ကတော့ကာမဘုံတို့လာလာရောက်ကြောင်းတန်ရောစဉ်မရှိတော့ဘူး ဒါတော့အနာဂံပုဂ္ဂိုလ်ကြီးကပြောတာပါနော်ကာမဂုဏကာမဂုဏကာမဆိုတာနှစ်သက်စရာအာယုန်တွေပေါ့ဂုဏဆိုတာနှောင်ပွက်ကာမဆိုတာအာယုန်၅ပါးကာမဂုဏ်တရားဒါကိုလည်းပြောလို့ရတယ်ဝိတုကာမဒါကိုလည်းပြောလို့ရတယ်အဲ့ဒါတွေကဂုဏကိုယ်နှောင်ပွက်ထားတာပဲဒီနှစ်သက်စရာအာယုန်တွေကစိတ်ကိုနှောင်ပွက်ထားဒါကြောင့်ဖြုတ်ဖြတ်ဖို့ခက်တယ်ရှုမှတ်မှသာလေ ရမယ်နော်ဘုန်းကြီးတို့ဒီမှာအရိယပုဂ္ဂိုလ်များကြတော့ဒီကာမဂုဏ်တရားတွေကိုအနာဂံပုဂ္ဂိုလ်ပြောတော့ဗျာအနာဂံပုဂ္ဂိုလ်ကြတော့ဒီမှာကာမဘုံတို့လာအကြောင်းဖြင့်တန်ရောစင်မရှိဘူးကာမရာကပယ်လိုက်တာဟုတ်ဒါကိုကြည့်ပြီးတော့လည်းဆရာတော်ပြကြအနာဂံရောက်မှစိတ်ချတယ်ဒါကိုပြောတာနာဂံမရောက်သေးရတော့ဒီအာယုံ၅ပါးကာမဂုဏ်တရားနဲ့နှစ်သက်နေမှာမြတ်နိုးနေမှာပဲနော်နေတာနဲ့များတာပဲရှိမှာ သောတာပန်ဆိုရင်တော့ဟိုညံနိုးတော့ညံနိုးတဲ့ပဲကြလောက်မဖြတ်တာပဲရှိမယ်။ဒါကံကြရင်တော့လူဘုံဒီဘုံမှာကာမသူတို့မတစ်ချိန်လာသေးတော့အနာကံရောက်တော့စိတ်ချတော့ဒီအာယုံ၅ပါးကာမဂုဏ်တွေလုံးဝမရှိတော့ပယ်တတ်ပြလိုက်တော့။ဘာပဲဖြစ်ဖြစ်အဲ့ဒီအစဉ်မျိုးမရောက်သည့်တိုင်ဘုံရံဒီစားစရာနဲ့ပတ်သက်ပြီးတော့ခုနကသားသိပြီးစားရတယ်လို့ အပြစ်မြောင်ဆင်ញင်ဖို့ဆင်ញင်နိုင်ဖို့ရည်ကြည်တော့မဆင်ញင်နိုင်ရင်တော့နိတ္တဇာဝိညာဉ်ကိုယ်စိတ်ကိုချီဖွဲ့နှောင်တာနှောင်ဖွဲ့ထားတော့ဘာဖြစ်ဒီအာယုံကိုမရရင်အသက်ဆုံးရှုံးတဲ့အဖြစ်မျိုးတွေဖြစ်တော့စာတော့အာယုံစာတော့မဟုတ်ပါဘူးဉာဏ်နိတ္တဇာဘာယုံမဆိုဒါတွေသိနှောင်ဖွဲ့လာဖြတ်ရောက်ဖြုတ်ခတ်ဖြုတ်ဖြတ်ဖို့ခက်တော့ဘာဖြစ်ဒါတွေနဲ့ပဲအသက်ဆုံးရှုံးသွားတယ် အဲကြောင့်မို့ခုဖရာဟောလို့ရင်ကဒီထဲမှာအစာတော့အာဟာရတွေနဲ့ပတ်သက်ပြီးတော့ဆင်ញင်ပြီးစားသို့မဟုတ်တတိညာနဲ့စားပေါ့အဲဆိုရင်တော့ဒီဟာတွေနဲ့ပတ်သက်အနောက်ဘက်မကောင်းနောက်ဘက်မခံရရင်တော့ဒီဟာတွေနဲ့ပတ်သက်ဆင်းရဲတော့ကမဖြစ်နိုင်ဘူးဒါတစ်ခုသွားနောက်တစ်ခုဆက်ကြည့်မယ်နော်ယဟန်တို့ဟတ္တဟာရဟတ္တဟာရကိုဘယ်သို့မှတ်တာအတ္တနိဆိုရင် အယုံခွာထားတဲ့နွားရဲ့နာယံနွားဟာနာယံလို့တစ်ပစ်ဆိုင်တစုံတကူအကြောင်းမိပြီးတော့နေတဲ့အခါအဲ့ဒီရမှာရှိတဲ့ချင်းရင်ဆရတ္တဝါထိုနွားကိုကတ်ခဲ့ကြတယ်ဒုက္ခဝေနာဖြံခံစားရတာပေါ့ဗျာအရေးတွေအရေးကုန်တွေခွာထားတဲ့နွားတဲ့ကောင်တဏှာရပ်ပြီးနေမယ်ဆိုရင်အဲ့ဒီမှာရှိတဲ့ဟိုဒါဒီမှာတော့ဒီစာတိုင်းပဲဘာသာပြန်ထားတော့ သစ်ပင်မိမဟုတ်ပါဘူးတဏှာရရက်နေနေပြန်အကောင်မလောင်နေကြိုက်ခဲခံမှာသူ့ရေပေါ်ကွာထားတော့ကွာထားတော့ချင်းလို့ရင်လို့ဒီကောင်နဲ့တိတ်ကြိုက်တော့ဒါတွေသူတို့ကြိုက်ခဲရင်ခံရတဲ့ခံရမှာဒုက္ခဖြစ်တာပေါ့ဒီဖတ်တာဟာရာလေအရေးကုန်ခွာထားတဲ့နွားလို့မှတ်သားထားမယ်ဖတ်တာဟာရာကိုဉာဏ်ဖြင့်ပိုင်းခြားသည့်ဝိညာဉ်သုံးမျိုးပိုင်းခြားရသိတယ် ဖတ်တာဖြစ်တာဝေဒနာနဲ့တူဖတ်တာဆိုတာခုနကဘုန်းကြီးတို့ပြောခဲ့တဲ့ဆတ်စကတောက်လာနဲ့ပြန်ကြည့်ရတော့မယ်ဒွါရအာယုံဝိညာဉ်ဒီသုံးမျိုးပေါင်းစုံလာတဲ့ကဖတ်တာဖြစ်တော့ဖတ်တာဒွိဋ္ဌိပေးလိုက်တဲ့ခါကျတော့ဘာဖြစ်လဲနောက်ကဝေဒနာခံစားမှုလာတော့တာလေအဲ့ဒါကိုဘုရားဆိုလိုတယ်နော်ဒီဖတ်တာကိုအယုံခွာထားတဲ့နွားကဲ့သို့မှတ်မယ်နိုင်အောင်မှတ်ရမှာပဲ မမှတ်ရင်တော့ကိုယ်ဒီဖတ်တာနဲ့အာယုံလေးတွေးကြည့်ပြီးတော့ကောင်းတာတွေးပြီးတော့သဘောတွေကြမကောင်းတာတွေးပြီးပြင်နော်စိတ်ကမကျဉ်းတော့ဒေါသတွေဖြစ်တာကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တမာယုံတွေးကြည့်ပြီးလည်းဝိခါဝင်တာဖြစ်တာနော်ဒီဖတ်တာတွေးကြည့်ပြီးတော့ဒီဖတ်တာမှလည်းမှတ်နိုင်မှာဒီဖတ်တာဖြစ်ပေါ်ကြောင်းတရားပေါ့နော်ဒါတော့အာယုံဝိညာဉ်ဒီမှလည်းဘုန်းကြီးတို့မှတ်လို့ရတယ်ပဲရှုမှတ်တဲ့ပိုင်းဒါကိုမြင်အောင်ရှုမှတ် ဟိုကိုကမြင်သိစိတ်ဖြစ်ပြီးဆိုဘာရောလဲကိုမှမျက်စိကြည်ရုပ်ရှိတယ်ရှေးကဆင်းရဲပိုင်းကိုရှိတယ်မြင်သိစိတ်ဖြစ်တယ်ဒီသုံးမျိုးမှာစိတ်ကဘယ်ရောက်နေလဲကိုအာယုံ ရှုမှတ်တဲ့အခါမှာမြင်နေမြင်နေမှတ်တယ်ဘယ်ရောက်နေကိုမျက်စိမှရောက်နေဆင်းရဲပိုင်းရောက်နေလားအသိစိတ်လေးရောက်နေတွေးထိတဲ့အတ္တလေးအထင်ရှားနေလားဘယ်ရောက်နေဒါကိုမြင်အောင်မှတ်ဖို့မြင်အောင်အနေစား ဟိုမျိုးအိဋ္ဌာမြောင်မှတ်မယ်ပေါ်ပြီးပြောဖြစ်ဖြစ်ဖြစ်ဒုက္ခမြောင်မှတ်မယ်အနတ္တမြောင်မှတ်အဲ့ဒီလိုမြောင်မှအဲ့ဒီလိုမြောင်မမှတ်နေရင်တော့နောက်ကဟုတ်လားဒုက္ခပေးမယ်တရားတွေလာမယ်ဝေဒနာတွေဒါကြောင့်ဖတ်တာဟာရကိုအယုံခွာထားတဲ့နွားလို့မှတ်ရမယ်ဒီလိုမိတ်တာနွားများကြရေကိုခွာထားအကောင်မလောက်မျိုးစုံကြိုက်ခဲခံတော့ ဆင်းရဲဒုက္ခအကြီးကျယ်ခံစားရဒီဖတ်တာဟာရဉာဏ်ဖြင့်ပိုင်းခြားသိမယ်နေစာဒုက္ခအနတ္တမြင်အောင်မှတ်နိုင်မယ်ဆိုရင်တော့နောက်ကဝေနာမဖြစ်ဘူးပေါ့ဗျာဝေနာတွေလည်းပိုင်းမခြားခြားဖတ်တာကြောင့်ဖတ်တာကောင်းတာလေးတွေဒုက္ခဝေနာဒါကိုလည်းကိုယ်ပိုင်းမနိုင်တယ်ဒီဝေနာမှလည်းမှတ်လို့ရတယ်ဒီသုံးမျိုးပါဘုရားကဒီနံပိုင်းမှတ်တဲ့ခါကျဒီစိတ်ဝိညာဉ်လည်းမှတ်နိုင်တယ်ဝေဒဖတ်တာလည်းမှတ်နိုင်ဝေနာလည်းမှတ်နိုင်တယ်ပြောတော့ကိုကဒီ မြင်သိစိတ်လေးမှတ်မယ်ကြားသိစိတ်လေးမှတ်မယ်အော်ဒါမမီဘူးဆိုရင်အာယုံတွေးထိပ်ပြီးတော့ဖတ်တာလေးမှတ်မယ်ဒါမမီဘူးဆိုဝေဒနာပေါ့ဖတ်တာတွေးထိပ်ပြီးတော့ဝေဒနာလေးကိုလည်းမှတ်နိုင်တယ်ဖတ်တာကဖတ်တာအတွေးထိပ်ပြီးလို့ဒီဝေဒနာကိုဖြစ်တယ်ဆိုတာကိုလည်းကိုကညာနဲ့ပတ်ကြသိမယ်ဒီမှာလည်းနေစာဒုက္ခနာတာမြောင်မှတ်မယ်ဖတ်တာတွေးထိပ်ပြီးလိုက်တော့နောက်ကဝေဒနာရောက်တာဒီမှာလည်းမှတ်နိုင်မှာဆိုရင်ဟုတ်လား ဝိညာဉ်တွေရဲ့သဘောတဘာဝဖတ်တာရဲ့သဘောတဘာဝဖတ်တာကိုလည်းဉာဏ်နဲ့ပိုင်းခြားသိမယ်ဖတ်တာဉာဏ်နဲ့ပိုင်းခြားသိရင်ဖတ်တာတွေးထိပ်ပြီးလို့ဖြစ်ပေါ်လာဝိညာဉ်တွေကိုလည်းနေစာဒုက္ခအနတ္တဉာဏ်နဲ့ပိုင်ပိုင်နိုင်နိုင်ပေါ့ဗျာနေစာသဘောဒုက္ခသဘောအနတ္တသဘောပိုင်ပိုင်နိုင်နိုင်သိမယ်ဆိုရင်ဒါတော့ဖတ်တာပိစာဝေဒနာပေါ့အဲဉာဏ်ဖြင့်သိရင်ဘာဖြစ်လဲဝိညာဉ်သွင်းတဘာဝကိုပိုင်နိုင်တာသိတယ် ဝိညာဉ်သုံးတဘာဝဉာဏ်ဖြင့်သိချသိပြီဆိုရင်ဝိညာဉ်ပိစတဏ္ဏဟုတ်လားဝိညာဉ်ကြောင့်မတဏ္ဏမဖြစ်တော့ဘူးပေါ့ဗျာဝိညာဉ်ကြောင့်မဝိညာဉ်ပိစတဏ္ဏတဏ္ဏပိစဥပါဒနာပေါ့ဥပါဒနာတဏ္ဏမဖြစ်ရင်အစွဲလန်းဥပါဒမဖြစ်ဥပါဒနာပိစဘောဆွဲလောင်းပြီးတော့ဘဝဆိုရမလာတော့ဘဝမရှိဇာတိစရာမရဏဒီဒုက္ခကမရတော့ဘူးပေါ့ဗျာမွေးဝနာတိတွေမဖြစ်တော့ဘူး မဟုတ်နာတိမဖြစ်ရင်ဆိုရင်ပုစေဝေပုပြေတောကပရိဒေဝဒုက္ခဒေါမနတာဒေါမနတုပါယသောဥပါယတံဘုံဒီဆိုရင်ပုဆွေငိုကြွေးရတဲ့တရားတွေမဖြစ်တော့ဘူးအဲ့ဒီလိုပရိစ္ဆတုပအကြောင်းအကျိုးဆက်နေဆက်ဟောအကြောင်းဝေနာသုံးပါးရဲ့တဘာဝကိုဉာဏ်ဖြင့်ပိုင်းခြားသိတဲ့အရိယပုဂ္ဂိုလ်ဟာတစုံတရာပြုဝယ်မရှိတော့ဘူးငါးပါးဟောတော်မူဒါကြတော့ဝေဒနာပုံမှာ ဟုတ်လားဒုက္ခဝိနာဒုက္ခဝိနာဥပ္ပခဝိနာဒီသုံးမျိုးပေါ့ဗျာပထမဉာဏ်စဉ်ရပြောရင်နာမရူပပရိစေတာဉာဏ်ပစ္စယပရိကဉာဏ်တမ္ပဒရာဉာဏ်ဒီဉာဏ်ဆင့်မှာကြတော့ဘုန်းကြီးတို့တွေဘာဖြစ်နေလဲဒုက္ခဒုက္ခဝိနာဖြစ်မယ်ဒုက္ခဝိနာတွေ့ရမယ်ဒီလိုမှတ်ထားအဲ့ဒါအဲ့ဒီဒုက္ခဝိနာကိုလည်းရှုမှတ်တိုင်းပေါ့ ဒုက္ခဝိနာဒုက္ခဝိနာကြဒုက္ခဝိနာတဏ္ဍတော်တတ်တော်ပါမြညောင်မြန်စုသလိုအခက်ခက်တဲ့သဘောမြင်အောင်ရှုရအောင်အဲ့ဒီခံခဲ့တဲ့သဘောမြင်အောင်သိအောင်ရှုနိုင်တော့ဒီဝိညာဉ်ပေါ်မှာကြော်လွန်သွားလိုက်ဟောဒုက္ခဝိညာဉ်ကြော်လွန်သွားရင်လည်းဘုန်းကြီးတို့ဒုက္ခဝိညာဉ်လာမှာပဲဒုက္ခဝိညာဉ်ကြဘယ်မှာလာလဲဆိုဥရဗျာညာရှေ့ပိုင်းတော့ဆိုဒုက္ခဝိညာဉ်လာပြီအဲ့ဒီဒုက္ခဝိညာဉ်ကြရင်ဘုရားဗာမိတ်လေသူ ဒုက္ခဝေဒနာဒုက္ခတော့ဓာတ်တော့ပါဒုက္ခမြင်အောင်ရှုမှတော့ဒုက္ခမြင်အောင်ရှုမှတဲ့အခါကျတော့အဲ့ဒီနေရာကျတော့ကိုယ်လည်းချမ်းသာစိတ်လည်းချမ်းသာကိုယ်လည်းအေးစိတ်လည်းအေးကိုယ်လည်းငြိမ်စိတ်လည်းငြိမ်အဲ့ဒီခိုက်တာမှာဘုန်းကြီးတို့ကများသောအားဖြင့်ဖြစ်တဲ့အတိုင်းမှလို့ပို့ตายရတတ်တယ်ဥပမာစိတ်ကအေးချမ်းနေအေးချမ်းနေအေးချမ်းနေဒီတဲ့အေးချမ်းတာလေးမျောနေတာကိုက ငြိမ်းချမ်းနဲ့ကိုငြိမ်းချမ်းနဲ့ညီတော့ဒီကငြိမ်းချမ်းတာလေးများဖြိုးမလားဒါလေးလည်းဒီငြိမ်းချမ်းတာလေးလည်းตาရနေတယ်ဒီကငြိမ်းချမ်းတာလေးလည်းမျောနေဒါမျိုးတွေဖြစ်တတ်အဲ့ဒီချိန်ကာလမျိုးဆိုရင်တော့အဲ့ဒီလိုပထမတော့ဖြစ်နေတဲ့အတိုင်းမှတ်ကြည့်ပေါ့နော်ဖြစ်နေတဲ့အမှတ်တဲ့ခါမှာတော့ပေါ်ပြီးပြောက်ဖြစ်ပြီးပြက်မြောင်မှတ်ရင်ပုတ်ကောင်းတယ်အဆိုတော့တယ်မဟုတ်ဘူးတကယ်လို့ပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့သဘောမျိုးမမြင်ဘူးဆိုရင်ဘုန်းကြီးတို့ကြိုက်တာတော့ အဲ့ဒီဖြစ်နေတဲ့ဒုက္ခဝနာလေးကိုချမ်းသာရာလေးကိုပေါ်ပြပြောဖြစ်ဖြစ်ပြမြင်စီနေတာဖြစ်ဖြစ်ဖြစ်ဖြစ်သုံးဖို့အနေဆအနေဆအနေဆဒီလိုမြောင်မှတ်စေခြင်းချမ်းသာတဲ့သဘောလေးနော်အေးပြီးချမ်းသာတဲ့ဘောငြိမ်းပြီးချမ်းသာရောပေါ့ပြီးချမ်းသာတဲ့ဘောဘောတို့အကုန်လုံးဖြစ်တာလေကာပတ္တိစိတ်တပတ္တိကာယလုဒ္ဒစိတ်တလုဒ္ဒကာကာမညာတစိတ်ကာပဝိညာတစိတ်ကာယုစုတော့စိတ်ထားရလေယောတာဖြောက်မှန်း ငြိမ်ကောင်းလို့စိတ်ကောင်းလို့အဲ့ဒီချိန်ကာလမျိုးပေါ့ယောဂီကဒါကိုကျင့်တတ်တယ်ตาရတယ်ရှုမှတ်လို့လည်းကောင်းနေတော့အမတ္တတိလေးကလည်းကန့်နေတော့ဒီလိုကမျိုးဆိုရင်ဟုတ်လားပြင်ပေးတာတော့မကြိုက်ချင်းမပြောချင်တာတော့ဒီဥရဗျညာရှေ့ပိုင်းလောက်မှာဒုက္ခဝိနာတွေတွေ့ပါတယ်ဒီဒုက္ခဝိနာကိုဒုက္ခမြောင်မှ ဒုက္ခမြောင်မှတ်တယ်ဆိုတာဒုက္ခဝိနာတိပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားတဲ့သဘောမျိုးလေးမြင်အောင်ရှုရအိဋ္ဌသဘောမျိုးမြင်အောင်ရှုရအိဋ္ဌသဘောလေးမြင်သွားရင်ဉာဏ်ထဲမှာဘယ်လိုသဘောပေါက်လာလဲဟောဒီဒုက္ခဝိနာလေးကတကယ်တမ်းကြတော့ပေါ်ပြီးပြောက်ဖြစ်ပြီးပြတ်နေတယ်ဆင်းရဲခြင်းတစ်မျိုးပဲဒီလိုသဘောပေါက်လာတယ်ဒီလိုသဘောပေါက်လာရင်ဒုက္ခဝိနာကျော်သွားတယ် ဒုက္ခဝနာကြော်သွားရင်ဥရပြညာကြတော့ဒီယုံနာသဘောတရားတွေခတ်သွက်သွက်ပေါက်ခတ်သွက်သွက်ပြောက်ဒီလိုမြင်တော့ဗောလေအဲ့ရနေပြီးတော့ဘင်္ဂညာကြီးအပြက်ကြီးတယ်မြင်နော်ဘယ်ရာကြီးကြီးရုပ်ပဲကြီးကြီးနာမည်ကြီးအပြက်ကြီးမြင်တော့အဖြစ်ကမမြင်တော့အဲ့လိုနဲ့ဉာဏ်တွေဆင့်ဆင့်တက်သွားလိုက်မယ်တက်သွားတဲ့အခါသင်္ခါရုပ္ပခဉာဏ်ဟောဒီသင်္ခါရုပ္ပခဉာဏ်ရောက်တော့သင်္ခါရဆိုယုံနာတရားတွေပေါ့ယုံနာတရားခန္ဓာ၅ပါးဒါဝေသင်္ခါရခေါ်တယ် ဥပ္ပခါတော့တိမ်မွေ့ယောဂလည်းတိမ်မွေ့နာကလည်းတိမ်မွေ့တိမ်နေမွေ့ဝဲလေးပဲပြုတ်ဖြစ်နေအဲ့ဒီနေရာမှာလည်းတော်တော်ရှုရခက်တယ်ဒီဥပ္ပခာဝိညာကျတော့ဘုရားရှင်ကကြာအာရုကမတုကဝိညာနေသတော့ဓာတပါဥပ္ပခာဝိညာအနေသမြောင်မှတ်ရမယ်ဒီလိုမိတ်ထားဘုရားရှင်ကြတော့ဗာမိတ်လေဒါဘုရားရှင်ကဥပ္ပခာဝိညာအနေသမြောင်မှတ်ရှင်သာရိပုတ္တရာရှင်မြတ်ကြသူ ယဟနာဖြစ်တဲ့ထေရပါဒနဲ့မှာကိုယ်တိုင်မိတ်ကြားထားတာတော့ဒီဥပ္ပခာဝနာကိုအနတ္တမြောင်မှအကြောင်းဘုန်းကြီးတို့ကဒီကိုကတော့တန်ရုပ်ဓာရဘတန်ဓာရဘတုတ်ထရာအတိုင်းရေးထားတော့ဘောနော်အဲ့ဒီမှာစုခုနကအနတ္တမြောင်မှဖို့ဆိုတာကတော့ရှင်သာရိပုတ္တရာရှင်မြတ်ကမိတ်တာပြောချင်တာကဝေဒနာအနေတဏမဖြစ်အောင်ဆိုတဲ့နေရာမှာ နော်ပရိစ္ဆသဘုပ္ပါနီးပဲကြည်ကြည်ဝိညာပိစ္ဆတဏဝိညာနဲ့တဏမဖြစ်အောင်ဝိညာသုံးမျိုးရှိတာကိုဒုက္ခဝိညာဘယ်လိုဘယ်လိုမှတ်မယ်ဒုက္ခဝိညာဘယ်လိုမှတ်မယ်ဒါသိဖို့ရည်ကြည်တယ်ဒုက္ခဝိညာပြီးပြီးသွားရင်ဝိညာတော့ဘယ်တော့မှမချုပ်ဘူးလေမနေ့ကတော့ဝိညာသုံးမျိုးအသုံးလုံးတစ်မျိုးပြောခဲ့တယ်ကာရတော့ဝစီကာ စကုရတော်သောတာတော်ဇေဝတော်ကာယတော်ဒီပြစ္ဆတော်တော်မှာဖြစ်တဲ့ဝေနာကိုလက်ကဝေနာ၃မျိုးပေါ့ဝေနာ၃မျိုးမှာအဲ့ဒီကာယတော်တော်မှာဖြစ်တဲ့နှစ်မျိုးပေါ့လေမလက်ကဖျားဟောသွားတာလေအဲ့ဒီဟာလေးလည်းမှတ်သားဖို့ကောင်းတယ်ပေါ့သူကဓာရကိုအကြောင်းပြုပြီးခွဲသွားတယ်ဓာရအကြောင်းပြုပြီးတော့ခွဲသွားတော့ဘာဖြစ်လဲဘယ်လိုခွဲသွားလဲဆိုတော့ သကုရတသောတာတော်ခန္ဓာတော်စိင်ဝါတော်ကာယတော်တော်ပေါ့လို့ဒီပြင်းစွာတော်အကြောင်းပြုပြီးတဲ့ဖြစ်တဲ့ဝေဒနာတစ်မျိုးပေါ့နော်အဲ့ဒီဝေဒနာကိုတော့ဘုရားဗာမိတ်နေဆိုအနကပြောခဲ့တယ်ကာယပရိယန္တိက ဝေဒနာပေါ့နော်မျက်စိနားလျာကိုဤခံအင်္ဂါ၅ပါးရှိနေသမျှကာလပတ်လုံးဖြစ်နိုင်တဲ့ပြင်းစွာတာတွေကဝေဒနာကိုကာယပရိယန္တိက ဝေဒနာခေါ်တယ်မနောဓာတော်မှာဖြစ်တဲ့ ဝေဒနာမနောဒရာဒီကဝေဒနာမနောဒရာဖြစ်တဲ့ဝေဒနာကိုတော့ဇီဝိတပရိယန္တိကဝေဒနာဒီလိုခေါ်ရသွားတယ်ပြောပြောချင်တာဝေဒနာဘယ်တော့မှမချုပ်ဘူးဒီဝေဒနာပေါ်မှာ ဖြစ်နေတဲ့တဏှာပေါ့နော်ဒီဟာဒီဒီဟာတွေကာရတာသကုရတာသောတာရကာနာဇေဝနာကာရအဒီမှာလည်းဝေဒနာ၃မျိုးဖြစ်တာပဲလေဒီ၃မျိုးပေါင်းစုံလာတွေကဖတ်တာပြင်ဖတ်တာနဲ့တွေးထိပေးလိုက်တဲ့အခါကျဒုက္ခဝေဒနာပြင် ဒုက္ခဝိနာစဖြစ်တာပါဒုက္ခဝိနာတွေ့မဒုက္ခဝိနာတွေ့မဥပ္ပခဝိနာတွေ့မမနောဒွါဒမနောဒွါဒကိုခုနကဘုရားကဒီမှာအတုံနှုံပေါ့နော်ဘုရားမင်းကခုနကာယပရိယန္တိကဝေဒနာဇီဝိတပရိယန္တိကဝေဒနာဒီလိုနှမျိုးမိန်သွားဒီမနောဓာတိကဝေဒနာပါပဲမနောဓာပါဒီဝေဒနာလည်း၃မျိုးဖြစ်တာပဲအဲတော့ကာယဓာတာပဲ ဒေသဒွါရပဲဖြစ်ဖြစ်မနောဒွါရပဲဖြစ်ဖြစ်ဝိညာဉ်၃မျိုးလုံးဖြစ်တာဝိညာဉ်ချုပ်အောင်ရှုတာမန်လေးပြောလို့မရဘူးဘေးဝေဒနာကိုဘယ်လိုရှုအောင်မလဲဆိုတာဒါသိအောင်လုပ်ထားဖို့အရေးကြီးတယ်ဓမ္မသာလင်ဒီဝိညာဉ်ပေါ်မှာဖြစ်တဲ့တဏှာကိုမဖြစ်အောင် ရှုနိုင်ဘူးဒီတိုင်းလေးပြောရင်မရဘူးပေါ့အဲ့ဒါလေးသဘောပေါက်ဖို့အဲ့လိုသဘောပေါက်မှသာလင်ခုဘုရားဟောထားတဲ့ ဒီတုတ်တွေပုဒ္ဒမန္တမတုတ်ရဲ့အဓိပ္ပာယ်လို့နားလည်ဘလို့ဆိုပဲနားလည်လည်းနော်အဲကြောင့်ဘုရားဗာမိတ်လည်းဆိုတော့ဝိညာဉ်သုံးပါးရဲ့တဘာဝကိုဉာဏ်ဖြင့်ပိုင်းခြားသိမြင်တဲ့အရိယာပုဂ္ဂိုလ်ဟာတစုံတယောက်တော့ပြုဝယ်မရှိတော့ဘူးဆိုအကုန်လုံးပေါ့ဒီပုံမှာဝိညာဉ်ပုံမှာဖြစ်နေတဲ့ကိလေသာတွေကိုကြောက်အောင်ရှုလိုက်တာယဟနာပုဂ္ဂိုလ်ဆိုလို့တဲ့ဒီနေရာ နောက်ထပ်ပြီးဝယ်ကိစ္စမြေဘူးတဲ့ဒါပဲလို့ရဟန္တာဖြစ်သွားတယ်တရားတော့ကျင့်နေရမှာပဲမရှိတော့ငါဗျာဟောကြားတော်မူ၏ဖတ်တာကိုဉာဏ်ဖြင့်မြင်လင်းရင်ဝိညာဉ်တဘာဝတေချာသိတယ်ဝိညာဉ်သောဉာဏ်ဖြင့်သိသည်နဲ့တပြိုင်တည်းတဏမဖြစ်ဘူးတဏကုံဆုံးချုပ်ငင်းသွားရင်ဘာမှလုံးဆရာမရှိတော့ဘူးဒါကြောင့်မို့ဖတ်တာကိုအာဟာရအနေနဲ့ဟောတယ်ဒါကိုပြောတာနော်ပြီးတော့ပြောချင်တာကတော့ဗာလဲဆိုတော့ ဟတ္တကိုလည်းရှုနိုင်တယ်ခုနဆသကတုတ်လေးကြည်လိုက်ပေါ့နော်နော်ဟတ္တရဲ့ဟတ္တဖြစ်ကြောင်းဖြစ်တယ်ဓာရာအာယုဝိညာဉ်ဒီမှာလည်းရှုနိုင်တယ်ဖတ်တာကိုလည်းရှုနိုင်တယ်ဒီထဲမှာဟိုစိတ်တ ानु ပဒနာနေပြောရင်ဝိညာဉ်ကိုရှုနိုင်တယ်ဖတ်တာကိုရှုနိုင်တယ်ဝေဒနာကိုရှုနိုင်တယ်ဝေဒနာဖတ်တာဆိုတာအဝိဒိဋ္ဌိမှုဆိုစိတ်နဲ့တည်တဲ့ခံစားတွေ့ထိမှုပဲဝေဒနာခံစားမှုဆိုတာလည်းစိတ်ပဲနော် ဒါတွေကိုလည်းရှုမှတ်နိုင်တယ်အဲ့ဒီလို ရှုမှတ်နိုင်ရင်ဟုတ်လားဖတ်တာရှုမှတ်နိုင်တယ်ဝေဒနာရှုမှတ်နိုင်တယ်ဖတ်တာဝိညာဉ်နဲ့ပိုင်ပိုင်နိုင်တယ်သိမြင်သွားရင်ဝေဒနာနဲ့ဝေဒနာရဲ့သဘာဝတခြားသိမြင်တယ်ဝေဒနာသဘောကိုဉာဏ်နဲ့ပိုင်ပိုင်နိုင်နိုင်ရှုနိုင်မယ်ဆိုရင်ကိလေသာမဖြစ်အောင်ကုံတော့ပိုင်ပိုင်နိုင်နိုင်ရှုနိုင်မယ်ဆိုရင်ဝေဒနာပြဇာတဏတဏမဖြစ်ဘူးဒါကိုပြောချင် တဏမဖြစ်တော့ဘူးတဏကုန်သွားပြီဆိုရင်လားယန္နာပုဂ္ဂိုလ်ပဲနော်တဏကုန်သွားတဲ့အတွက်သူ့မှာ နောက်ထပ်ဘာမှကျင့်စရာမရှိတော့ဘူးဒါမဲ့လို့ယန္နာဖြစ်တဲ့ကမှလည်းသူရဖလားသမပอืมဇန်သမပဘိညာဉ်တွေပါဇန်သမပတွေပါရမယ်ဆိုရင်និရောသမပဝင်စားပြီးနေပါသေးတယ်နော်လုံးဝမနေတော့တာတော့မဟုတ်ဘူးနောက်ထပ်အစ်စ်ကျင့်စရာမရှိတော့ဘူးလို့ပြောလို့ရင်းပဲနော် ဒီဟာလေးဒီတုတ်လေးလည်းကောင်းလာမယ်နော်ဒီနေ့နောက်ထပ်ပြောစရာရှိသေးတယ်ဒီနေ့ဒီလောက်နဲ့သိရောဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။အဲတော့ဘုရားပြည်ရဲ့ဆုနဲ့တပည့်တော်လောအလုံးပြည့်စုံရပါလို့ရှင်ဗျာ။သာဓုသာဓု 嗯。